ခန်းကြီး3အငယ်1မှ12အကြောင်းမူကားကောင်းကင်ဘုရားသခင်အရှင်သာရဘုရားသည် မုံအထောက်ပင်နှင့် ရေအထောက်ပင် ရှိသမျှမှစ၍ခတ်သိမ်းသောအထောက်ပင်တို့ကိုယေရုရှလင်မြို့နှင့်ယူဒပြည်မှပယ်ရှားတော်မူ၏တကူကြီးသောသူစစ်တိုက်သောသူတရားသူကြီးပရောဖက်ဘေဒင်တက်အသက်ကြီးသူတွေးတောက်ကြီးအရာရှိ တိုင်ပင်မှုမှလက်တတိရှိသောသူ နှုတ်တတိရှိသောသူတို့ကိုပယ်ရှားတော်မူ၏ထိုပြည်တွင် သူငယ်တို့ကိုမင်းအရာ၌ငါခန့်ထား၍နို့ဆိုတငယ်တို့သည်အုပ်ဆိုးကြလိမ့်မည်ပြည်သားတို့သည်တယောက်ကိုတယောက်အိမ်နီးချင်းတယောက်ကိုတယောက်နှင်းဆဲကြလိမ့်မည်သူငယ်သည်အသက်ကြီးသောသူကို၎င်းလူယုတ်သည် လူမြတ်ကို၎င်းစော်ကားလိမ့်မည် ထိုကြောင့်လူသည်ပောက်ဖို့ချင်းညီကိုကိုကင်ဆွဲ၍ သင်၌အဝတ်ရှိသေး၏လာပါအကျွန်ုပ်တို့အပေါ်မှာမင်းပြုပါအကျွန်ုပ်တို့ပြိုပြက်ရာကိုလည်းပြုပြင်ပါဟုဆိုလျင် သူကလည်းငါသည်ပြုပြင်နိုင်သောသူမဟုတ်ငါအိမ်၌မုတ်လည်းမရှိအဝတ်လည်းမရှိငါကိုပြည်သားတို့အပေါ်မှာမင်းမပြုပါစေနှင့်ဟုအတိအလင်းပြောဆိုလိမ့်မည်ယေရုရှလင်မြို့ပြိုလဲလျက် ယူဒပြည်ဆုံးရှုံးလျက်ရှိ၏အကြောင်းမူကားသူတို့စကားနှင့်သူတို့အကျင့်တို့သည်ဒါရုဘုရား၏အလိုတော်နှင့်မညီဘုံကြီးသော မျက်စိတော်တို့ကိုဆန့်ကျင်ဘက်ပြုကြ၏သူတို့မျက်နှာအနေထားသည် သူတို့တစ်ဖက်၌တက်တည်ခံ၏မိမိတို့ဒုစရိုက်ကိုမဝှက်တောတို့မြို့သားကဲ့သို့ထင်ရှားစွာပြုကြ၏သူတို့ဝိညာဉ်၌အမင်္ဂလာရှိ၏အကြောင်းမူကားမကောင်းချိုးကိုမိမိတို့၌ဆက်ပေးကြပြီ ။ဖြောင့်မတ်သောသူသည်မင်္ဂလာရှိ၏ဟုထိုသူအားပြောလော့။အကြောင်းမူကား၊သူသည်မိမိအကျင့်တို့၏အကျိုးကိုခံစားရလိမ့်မည်။မတရားသောသူသည်အမင်္ဂလာရှိ၏။မကောင်းသောအမှုနှင့် တွေ့လိမ့်မည်။အကြောင်းမူကား၊သူကျင့်သောအကျင့်တို့၏အပြစ်ကို သူ၌ဆပ်ပေးရလိမ့်မည်။ငါ၏လူများကိုကား၊သူငယ်တို့သည်ညှဉ်းဆဲကြ၏။မိန်းမတို့သည်လည်းအုပ်စိုးကြ၏။ငါ၏လူများတို့၊ င်တို့အားလမ်းပြသော သူတို့သည်လမ်းလွဲစေကြ၏တင်တို့သွားသောလမ်းခီးကိုလည်းဖျက်ကြ၏အငယ်73မှ26ထာဝရဘုရားသည်မိမိအမှုကိုစောင့်အံ့သောငါထတော်မူ၏မိမိလူတို့ကို တရားစီရင်မည်ဟု အားထုတ်တော်မူ၏ထာဝရဘုရားသည်မိမိလူတို့တွင် အသက်ကြီးသော သူတို့ကို၎င်းမင်းတို့ကို၎င်းတရားစီရင်ရာ၌စီးကြတော်မူမည်။ သင်တို့သည်ငါဥယျင်တော်ကိုစားကြပြီ။ဆင်းရဲသောသူတို့၏ဥစ္စာကိုလုယူ၍မိမိတို့အိမ်၌သိုထားကြပြီ။ငါ၏လူတို့ကိုအဘယ်ကြောင့်နှိပ်စက်ကြသနည်း။ဆင်းရဲသားတို့၏မျက်နှာကိုအဘယ်ကြောင့်ကြိတ်ကြသနည်းဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။တဖန်ထာဝရဘုရားမိန့်တော်မူသည်ကား၊ဇိအုန်သတို့သမီးတို့သည်စိတ်မြင့်၍မိမိလည်ပင်းကိုပြလျက်၊မျက်စိလော်လည်လျက်၊ခြေနင်းတန်ဆာမြည်လျက် စိတ်စိတ်လှမ်းသွားတတ်သောကြောင့်ဘုရားရှင်သည်ဇီးအောင်တို့သမီးတို့ကိုကဒုံဖြစ်စေတော်မူမည်။ဒါဝရဘုရားသည်သူတို့မှအဝတ်ကိုပယ်၍အဆက်ခွဲတော်မူမည်။ထိုကာလ၌ဘုရားရှင်သည်သူတို့ခြေချင်းဇာအုတ်ထုတ်လက်ဆန်းရုပ်လက်ဆွဲနတန်သည်လက်ကောက်မျက်နှာဖုံးဘောင်းတရဖူရွှေချီကျိုးကပန်းနှခေါင်းဘူးလက်ဖွဲ့လက်စွပ်နှဆွဲ ရွှေဆာအင်္ကျီတပတ်ခေါင်းခြုံလွယ်အိတ်လွယ်မှန်အတွင်းအင်္ကျီဥယျစ်တင်းတိမ်တို့ကိုပယ်ရှင်းတော်မူမည်မွေးသော အနံ့အရာ၌ပုပ်ဆက်သောအနံ့ခါစီအရာ၌ခါကျိုးจิตသောသပင်အရာ၌ခေါင်းတုံးခြင်းယင်စည်းတစားအရာ၌ရှော်တီကျူးလှသောအဆင်းအရာ၌တံပူထိုးချက်ရာ ဖြစ်ရလိမ့်မည် တင်းဤလူတို့သည်ဓာလက်နှင့်ဖြင့်၎င်းတင်းဤသူရဲတို့သည်စစ်တိုက်သဖြင့်၎င်းလဲ၍ဆုံးရှုံးကြလိမ့်မည်သူဤတကားတို့သည်ငိုကြွေးမြည်တမ်း၍